အခန်းကြီး90အငယ်1မှ6တကူးကြီးသောဘုရားသခင်ဒီဟုသောသာရဘုရားသည်ဗျာဒိတ်ပေးတော်မူ၏နေထွက်ရမှသည် နေဝင်ရာတိုင်အောင် မြေကြီးကိုခေါ်တော်မူ၏အတရေတင့်တယ်ခြင်းပြည့်စုံရာဇီးုံတောင်ပေါ်မှာဘုရားသခင်၏ရောင်ခြည်တော်သည် ထွန်းပ၏ငါတို့၏ဘုရားသခင်ကြွလာတော်မူ၏တိတ်ဆိတ်စွာနေတော်မမူရှေ့တော်၌မိလုံလျက်ပဝန်းကျင်၌မိုးတဲ့မုန်တိုင်း ပြင်းပြလျက်ရှိ၏မိမိလူတို့ကိုစစ်ကြောစီရင်ခြင်းအလို့ငှာအထက်ကောင်းကင်ကို၎င်းမြေကြီးကို၎င်းခေါ်တော်မူလျက်ရစ်ပူဇော်သောအပြင်ငါနှင့်ပရိညင်ဖွဲ့သောငါ၏တန်ရှင်းသူတို့ကိုငါထံသို့စူးဝေးစေကြဟုမိန်တော်မူ၏ဘုရားသခင်သည်ကိုတော်တိုင်တရားဆုံးဖြတ်တော်မူသည်ဖြစ်၍ဖြောင့်မတ်တော်မူခြင်းအကြောင်းကို ကောင်းကင်တို့သည် ထင်ရှားစွာ ပြကြလိမ့်မည်အငယ်9မှ 15ငါ၏လူများတို့နားထောင်ကြငါပြောမည်အိုဣဒရေလမျိုးတင့်တဖက်၌ငါတက်တည်ခံမည်ငါသည်ဖျားသခင်ဖြစ်၏တင်းဖျားသခင်ဖြစ်၏မိရှုသောရစ်မှဆက်၍ရစ်ပူဇော်ခြင်းအမျိုးမျိုးအတွေ့ငါသည်တင်၌အပြစ်မတင်ထိုရစ်တို့သည်ငါရှိမှအစဉ်ရှိကြ၏တင့်အိမ်တဲကနွားကို၎င်းတင့်ခြံတဲကစိတ်ထီးကို၎င်းငါမခံမယူတောတရိษံရှိသည်မြတ်တို့သည် တထောင်သောတောင်ပေါ်မှရှိသောတိရစ္ဆာန်တို့သည်ငါ၏ဥစ္စာဖြစ်ကြ၏တောင်ပေါ်မှနေတတ်သောနှင့်အပေါင်းတို့ကိုငါတိ၏တောသားရဲတို့သည်ငါ၌ရှိကြ၏ငါသည်ငါမို့လျင်တင့်ကိုမပြောလောကရနှင့်လောကဥစ္စာသည်ငါ၏ဥစ္စာဖြစ်၏နွားသားကိုငါစားမည်လောစိတ်သွေးကိုငါတောက်မည်လောဂျေစုချီးမွမ်းခြင်းရစ်ကိုဘုရားသခင်အားပူဇော်လော့တစ္ဆာဂရိထားသည့်အတိုင်းအမြင့်ဆုံးသောဘုရား၏ တစ္ဆာဝုကိုဖြေလော့အမှုရောက်သည့်ကာလ၌ငါကိုပတနာပြုလော့ငါသည်ကယ်လွတ်မည်တင်သည်လည်းငါကိုချီးမွမ်းလိမ့်မည်ဟုမိန်တော်မူ၏ငယ်16မှ18မတရားသောသူကတင်သည်ငါ၏အထုံးဖွဲ့တို့ကိုကြားပြော၍ငါ၏ဗြိညင်တရားကိုမွဲဆိုခြင်းကအဘယ်သို့ဆိုင်သနည်းဆုံးမတွင်တင်ခြင်းကိုတင်သည်မုံ၍ငါစကားကိုတင်းနောက်၌ပစ်ထားပါသည်တကားတင်သည် တခိုးကိုမြင်လျင်သူနှင့်သဘောတူတတ်၏သူမြားကိုပြမှားသောသူတို့နှင့်ဆက်ဆံတတ်၏အငယ်19မှ23တင်းနှုတ်ကိုဒူးစရိုက်၌အနှံ၍တင်းရှာဖြင့်မှုသာကိုစီရင်တတ်၏တင်းသည်ထိုင်လျက်ကိုညီအကူကိုဆန့်ကျင်ဘက်ပြု၍ပြောဆိုတတ်၏ကိုအမိဤသားကိုဆဲရတတ်၏ထိုတို့ကြည့်၍ငါသည်တိတ်ဆိတ်စွာနေသောကြောင့်ငါကိုတင်းနှင့်တူသည်ဟု ထင်လေပြီတကားတင်းအပြစ်ကိုငါဖော်ပြ၍တင့်မြေမောက်၌ခင်းကျင်းထားမည်ဘုရားသခင်ကိုမေ့လျော့သောသူတို့ဤအမှုကိုစင်ကြင်ကြလောသို့မဟုတ်သင်တို့ကိုကယ်နှုတ်တော်သူမရှိငါသည်အပိုင်းပိုင်းဆွဲဖြတ်မည်ဂျေစုချီးမွမ်းခြင်းရစ်ကိုပူဇော်တော်သူသည်ငါ၏ဘုန်းကိုထင်ရှားစေတော်သူဖြစ်၏မိမိတွားသောလမ်းကိုဆင်ခြင်တော်သူအားလည်း ကယ်တင်တော်မူခြင်းကျေးဇူးကိုငါပြမည်ဟုဘုရားသခင်မိန့်တော်မူ၏။